ဆယ်မိုင်ကုန်းဒေါစခန်းရိပ်သာမှာလာပြီးတော့ပြည်တွင်းပြည်ပယောဂီတွေတရားလာအထုတ်ကြတယ်ပြည်ပကဆိုလို့ရှိရင်လည်းပဲနိုင်ငံပေါင်း30ကျော်ကလာပြီးတော့တရားလာအထုတ်ကြအဲ့ဒီလိုတရားလာအထုတ်ကြတဲ့အခါမှာရည်ရွယ်ချက်ကတော့အမျိုးမျိုးလည်းရှိခြင်းရှိခြင်းရှိနိုင်ပါတယ်ဘလို့အမျိုးမျိုးရှိနေပေမဲ့လို့အချုပ်အနေနဲ့ပြောရရင်တော့ချမ်းသာခြင်းရလို့ပါပဲဒါကြောင့်အဲ့ဒီချမ်းသာကို ရဖို့ရအတွက်ဒီပါဠိဒါရမဆံမိုင်ကုံတော်စခန်းရိပ်တာမှာအရှိတန်ရောအနိုင်တန်အနောက်တိုင်းကရောပြည်တွင်းကရောယောဂီတွေလာပြီးအထုတ်ကြတယ်။အဲဒီလိုအထုတ်ကြလို့တရားတွေမိမိတို့အထုတ်နိုင်တဲ့အတိုင်းတာအရတရားသိဉာဏ်ဤတိုးတက်သွားကြတဲ့ပုဂ္ဂိုလ်ကြီးရှိကလည်းရှိခဲ့တယ်ယခုလည်းရှိနေတယ်။နောက်ဆက်လက်အထုတ်ကြလို့ရှိရင်လည်းပဲရှိနေမှာပါပဲ။ အဲဒီလိုတရားတွေတိုးတက်သွားတဲ့ပုံကိုယ်တွေတိုးတက်သွားခြင်းအကြောင်းတရားတွေရှိပါတယ်မြတ်စွာဘုရားကအင်္ဂုတ္တရနိကေသက္ကနိပတ်အပရိဟာနိယတုတ်တန်ဆိုပြီးတော့ဟောခဲ့ပါတယ်အဲဒီမှာမြတ်စွာဘုရားကရှိကတဲ့ကုသိုလ်တရားတွေတိုးပွားသွားကြတဲ့ပုံကိုယ်တွေရှိပါတယ်တဲ့ယခုကုသိုလ်တရားတွေတိုးပွားနေကြတဲ့ပုံကိုယ်တွေလည်းရှိတယ် နောင်အခါမှာကုသိုလ်တရားတွေတိုးပွားရမယ့်ပုဂ္ဂိုလ်တွေလည်းရှိတယ်တဲ့။အတိတ်ကပုဂ္ဂိုလ်တွေပဲဖြစ်ဖြစ်၊ပစ္စုပန်ပုဂ္ဂိုလ်ပဲဖြစ်ဖြစ်၊အနာဂတ်ပုဂ္ဂိုလ်တွေပဲဖြစ်ဖြစ်အဲဒီပုဂ္ဂိုလ်အားလုံးကုသိုလ်တရားတိုးပွားရခြင်းရဲ့အကြောင်းတရားက၆မျိုးရှိတယ်ဆိုပြီးတော့မြတ်စွာဘုရားမိန့်တော်မူခဲ့ပါတယ်။အဲဒီတိုးပွားရခြင်းရဲ့အကြောင်းတရား၆ပါးထဲကနံပါတ်၁ကတရားအားထုတ်တဲ့၊တရားရှုမှတ်တဲ့လုပ်ငန်းကိစ္စတခုမှတပါး ကျန်အပိုကိစ္စတွေမြတ်စွာဘုရားအဲ့ဒီအပိုကိစ္စဖြစ်တဲ့ကိစ္စတွေမှာပျော်မွေ့မှုမရှိပါစေနဲ့တဲ့အပိုကိစ္စတွေနေပါပါစေတဲ့အဲယောဂီတွေဒီမှာတရားမှတ်နေကြတဲ့ယောဂီတွေအားလုံးစာရေးတောက်ရေးနေရေးထိုင်ရေးချမ်းမာရေးကအစကြောင်းကြမဆက်ရအောင်တာဝန်မများရအောင်ကိစ္စမများရအောင်ဆိုပြီးတော့ ဆရာတော်ဘုရားကြီးကဥစည်းပြီးတော့စေရနာတရားတရားထက်တန်ရတဲ့တရားဒဂမတွေယဟန်တော်တွေအကုန်လုံးဝိုင်းဝန်းပြီးတော့ဆောင်ရွက်ပေးကြတယ်ဒါကြောင့်ယောဂီတွေမှာ စာရေးအတွက်လည်းပူဇော်မလို့เจ้าညဆိုင်ဆရာမလို့ကိစ္စများဆရာမလို့နေရေးအတွက်လည်းကိစ္စများဆရာမလို့ကျမ်းမာရေးအတွက်စသည်မှာလည်းပဲကိစ္စများဆရာမလို့ယောဂီတွေအချိန်ရှိသမျှတရားကိုပဲကြိုးစားပြီးတော့မှတ်နိုင်ကြပါစေဆိုတဲ့ စေတနာတရားတရားနဲ့ဆွမ်းလူကြတဲ့ပုဂ္ဂိုလ်တွေအာယုစွမ်းနေစွမ်းဖြောကြီးဝေယဝက်ဆဆောင်ရွက်ပေးကြတဲ့ပုဂ္ဂိုလ်တွေစုံနေတာပါပဲအဲ့ဒီပုဂ္ဂိုလ်တွေကအားလုံးစေတနာယောဂီတွေပေါ်မှာထားကြတရားတရားတရားတွေရကြပါစေတရားတွေကြိုးစားပြီးမှတ်နိုင်ကြပါစေဆိုပြီးတော့စေတနာထားပြီးတော့ဆောင်ရွက်ပေးကြလို့ယောဂီတွေမှာတာဝန်နေနေပါတယ်အဲ့ဒီလိုအဖို့ကိစ္စတွေမများဖို့အတွက်မြတ်စွာဘုရားကညွှန်ကြားထားတယ်အဲ့ဒီလိုကိစ္စတွေမများဘဲနဲ့ ကိုမှတ်ရတဲ့အလုပ်ကိုပဲကြိုးစားပြီးမှတ်မယ်ဆိုရင်တရားတွေတိုးတက်မယ်တဲ့မြတ်စွာဘုရားကယောဂီတွေမှာမလွဲမသာဆောင်ရွက်ရတဲ့ကိစ္စတွေကတော့ရှိတာပေါ့အဲ့ဒါကတော့ရေချိုးတယ်အစာစားတယ်အဝတ်လျှော်တယ်စသဖြင့်အဲ့ဒီလိုမကင်းနိုင်တဲ့ကိစ္စလေးတွေကတော့ရှိပါတယ်အဲ့ဒီလိုကိစ္စလေးတွေဆောင်ရွက်ရတဲ့အခါမှာတော့မိမိတို့ကရှုမှတ်မှုနဲ့ဆောင်ရွက်လို့ရှိရင်အဲမိမိတရားတိုးတက်ရေးအတွက်အနှောက်အယှက်မဖြစ်ပါဘူးထားကြောင့် အထွေထွေမှတ်စရာလေးတွေပေါ့လေစဉ္ညာလျှောက်တဲ့အချိန်မှာကြိုးစားမှတ်သလိုထိုင်ပြီးမှတ်တဲ့အခါမှာကြိုးစားပြီးမှတ်သလိုကျန်တဲ့အသေးစိတ်အထွေထွေအမှုအရာလေးတွေမှာလည်းပဲစားတာတောက်တာရေချိုးတာဝတ်တာကစအဲ့လိုအမှုအရာလေးတွေကိုမိမိတို့စွန့်နိုင်သမျှကြိုးစားပြီးတော့မှတ်သွားမယ်ဆိုလို့ရှိရင်ရှိသမารီနဲ့နောက်သမารီဆက်ဆက်မယ်ရှိတတိနဲ့နောက်တတိဆက်ဆက်မယ်ရှိတတိနောက်တတိဆက်ဆက်ရင်သမารီကလည်းဖြစ်လာပဲသမารီဖြစ်လာလို့ရှိရင်အသိဉာဏ်တွေဆိုတာဖြစ်လာတာပါပဲအဲ့တော့တတိသမารီတွေအားကောင်းလို့ အသိဉာဏ်တွေဖြစ်လာပြီဆိုလို့ရှိရင်တရားကမတိုးတက်ခြင်းလို့ကိုမရဘူးတိုးကိုတိုးတက်လာတာပဲကြတဲ့ယောဂီတွေထဲမှာတရားမတိုးတက်ခြင်းတဲ့ယောဂီကတော့တယောက်မှပါမှာမဟုတ်ပါဘူးအားလုံးယောဂီတယောက်မှကျန်တရားတိုးတက်ခြင်းရမှာပါပဲအဲ့ဒီတရားတိုးတက်ခြင်းလို့ရှိရင်နံပါတ်1မြတ်စွာဘုရားမိန့်တော်မူတဲ့ဒီအချက်ကိုကိုယ့်ကိုယ်စစ်စစ်ကြည့်ရမယ်ငါဟာအပုတ်ကိစ္စတွေများနေသလားအဲအပုတ်ကိစ္စတွေများနေလို့ရှင်ရှင်းရမယ် အဘိုးကိစ္စတွေမလွဲမရှောင်တာကိစ္စတွေမှာငါအမှတ်တွေလွတ်နေသလားလို့ကိုယ့်ကိုစစ်စစ်ကြည့်လွတ်နေလို့ရှိရင်မလွတ်အောင်ကြိုးစားရမယ်နံပါတ်1ကတော့နံပါတ်1ကတော့ပါဠိလိုကမ္မာရာမတာနံပါတ်2ကဘတ္တာရာမတာတဲ့အဲစကားပြောတဲ့လုပ်ငန်းမှာပျော်မွေ့မှုမရှိပါစေနဲ့တဲ့ယောဂီတွေဟာစကားမပြောပါနဲ့တဲ့စကားပြောတာကိုပြောနေတတ်ကြတယ်တချို့ပုဂ္ဂိုလ်တွေက စကားပြောရမှာကိုပြောနေတတ်တယ်အဲ့လိုပုံကုမျိုးမဖြစ်ပါစေနဲ့တဲ့ယောဂီကတရားတိုးတက်ခြင်းစကားပြောရင်စကားတစ်ခွန်းလောက်ပြောလိုက်ရင်တရားကကိုမှတ်ထားတဲ့တတိတမာရီကအကုန်လျှော့ချသွားတော့တာပဲဒါကြောင့်စကားပြောတာကိုမပြောပါနဲ့တဲ့ပျော်မွေ့မှုမရှိပါနဲ့တဲ့စကားနည်းပါစေတဲ့တချို့ပုံကိုယ်တွေကတော့ကျင့်သုံးနေကြတဲ့သူအဋိဌာန်ဝင်နေဆိုပြီးတော့ဝစီဘိတ်တဲ့လုံးဝစကားမပြောဘူးဆိုပြီးတော့အဲ့ဒီလိုဟိုနီးစနစ်တွေထွင်ပြီးတော့ ကျင့်သုံးနေကြတာတွေလည်းရှိတယ်အဲဒီလိုကျင့်သုံးတာဟာဘုရားအလိုတော့ကြမကြဘူးကြသလားမကြဘူးလားဆိုတာတော့ဒါစိစိဝေဖန်သုံးသပ်ကြည့်ရမှာပေါ့လေမြတ်စွာဘုရားလက်ထက်ကကောသလတိုင်းမှာယဟန်နေစုပေါင်းပြီးတော့ဘာဆိုကြတာသတင်းသုံးညအဲဒီလိုသတင်းသုံးညတဲ့အခါမှာအချင်းချင်းသူတို့ပြောကြတယ်ငရိုးတဲ့အချင်းချင်းစကားပြောကြမယ်ဆိုလို့ရှိရင်တပားနဲ့တပားမညီမညွတ်ဖြစ်နိုင်လေတဲ့အချင်းချင်းစကား မသိမမြတ်ဖြစ်နိုင်တယ်ဒါကြောင့်မို့ငါတို့အချင်းချင်းစကားမပြောဘဲနဲ့နေကြမယ်ဆိုပြီးတော့သူတို့တိုင်ပင်ပြီးတော့နေကြနေကြတဲ့အခါရောက်တော့ဟွာလဲကြွရောမြတ်စွာဘုရားဒီသူတို့တွားကြောကြတယ်မြတ်စွာဘုရားကမိတယ်ယဟန်တို့တင်တို့ချမ်းချမ်းသာသာနေကြရရလားလို့မိတဲ့အခါမမဘုရားတပည့်တော်တို့ချမ်းချမ်းသာသာနေရပါတယ်ဟုတ်ပြီတင်တို့ကဘလို့နေကြတာတုန်းလို့မြတ်စွာဘုရားမိတဲ့အခါတော့တပည့်တော်တို့အချင်းချင်းစကားမပြောဘဲနဲ့နေကြပါတယ်လို့မြတ်စွာဘုရားကအမြတ်စွာဘုရားကိုအဲ့ဒီလိုလျှောက်တဲ့အခါတော့ မြတ်စွာဘုရားကယဟန်တို့တဲ့သင်တို့ကချမ်းချမ်းသာသာနေရတယ်လို့ဆိုပေမဲ့သင်တို့နေတာချမ်းချမ်းသာသာနေရတယ်နေခြင်းမဟုတ်ဘူးတဲ့သင်တို့ကချမ်းချမ်းသာသာနေရတာမဟုတ်ခဲနဲ့သင်တို့ကိုသင်တို့ချမ်းချမ်းသာသာနေရတယ်လို့သင်တို့ကပြောနေကြတယ်တဲ့တပားနဲ့တပားလုံးဝစကားမပြောဘဲနဲ့တချို့ကတော့ဝစီဘိတ်ဆိုပြီးတော့ကျင့်ညလုံးဝစကားမပြောဘဲနဲ့ကျင့်တဲ့အကျင့်ဟာတဲ့သားတိရစ္ဆာန်တို့ရဲ့အကျင့်မျိုးပဲတဲ့နောက်ပြီးတော့သိုးတွေစိတ်တွေရဲ့အကျင့်မျိုးပဲတဲ့ နောက်ပြီးတော့ရန်သူတွေရဲ့နေခြင်းမျိုးပဲတိတ်ကြီးတွေကျင့်တဲ့အအာတွေရဲ့အကျင့်မျိုးပဲဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီလိုအကျင့်ကိုမြတ်စွာဘုရားကကဲ့ရဲ့ရှုတ်ချတော်မူတယ်တဲ့ဒါကြောင့်တချို့ဝစီပိဆိုပြီးတော့စကားလုံးဝမပြောဘဲနဲ့ကျင့်နေကျင့်မယ်ဆိုပြီးတော့ဒိဋ္ဌာန်နေဝင်တာတွေစခန်းနေဝင်တာတွေရှိတယ်အဲ့ဒါဟာဘုရားလိုတော့မကြဘူးဆိုတာကိုနားလည်သဘောပေါက်ထားကြဖို့ဘုသူတ္တရှိထားကြဖို့အမှန်တန်ကောင်းပါလေ အပြောမှာမပြောမွေးရဘူးဆိုတော့အကြောင်းတရားဟာတရားတုတ္တရှင်ရဲ့အကြောင်းဖြစ်ပါတယ်တဲ့ဒီတော့ဒီစကားလုံးဝမပြောဘူးလို့ဒီလိုဆုံးဖြတ်ပြီးတော့အဋိဌံဝင်နေတရားစခန်းဝင်နေဒီလိုလောက်တာမျိုးဟာမသိတော့ပါဘူးတဲ့လောကလောကီကိစ္စနဲ့ပတ်သက်ပြီးအကျိုးမများတဲ့စကားအရေးကြီးမကြီးတဲ့စကားမျိုးကိုမပြောဘူးလို့ ဒီလိုချွင်းချက်ထားပြီးတော့ထားပြီးတော့မိမိတို့အဋ္ဌံပြုမယ်ဆိုလို့ရှိရင်တော့ဒါသင့်ဝင်ရှိပါတယ်တဲ့တကယ်လို့အမတန်အရေးကြီးတယ်အကျိုးလည်းရှိမယ်တရားနဲ့လည်းဆက်မယ်အဲဒီလိုစကားမျိုးဆိုလို့ရှိရင်တော့ဒါလူအပ်တလောက်လေသူကပြောတယ်မှာပြောပြောပြောနိုင်ပါတယ်လူအပ်တလောက်ပဲပြောရမယ်ပြောတဲ့အခါမှာလည်းအမှတ်နဲ့ပြောရမယ်လူအပ်တာလည်းပုံမပြောရဘူးတခွန်းလို့ရင်တခွန်းမယ်နှခွန်းလို့ရင်နှခွန်းမယ်အဲလူအပ်တာလည်းပုံမပြောပါနဲ့တဲ့စကားပြောပြောလို့ရှိရင်တရားကမိမိရဲ့တရားတွေက အကုန်လုံးအဲ့ဒီတမတတိတမာရီတွေတရောကြသွားတာပဲဒါကြောင့်လိုအပ်တာလေပိုးပြီးတော့မပြောရဘူးယောဂီတွေဒီဒါကြောင့်မို့ဒီဓမ္မယုံမှာလည်းယောဂီတွေတေစကားမပြောနဲ့အဲပြန်သွားတဲ့အခါမှာလည်းပဲတယောက်နဲ့တယောက်ရင်မောင်တမ်းပြီးသူ့မို့ရှင်းနောက်စကားပြောပြီးသွားတာမျိုးလည်းမရှိစေနဲ့ကိုယ်ခန့်မှာလည်းပဲစကားမပြောနဲ့အစသဖြင့်မာသီဆရာတော်ဘုရားကြီးကကောင်းတဲ့စည်းကမ်းတွေဒါသတ်မှတ်ခဲ့ပါတယ်နောက်ပြီးတော့ကိုတရား ကိုယ်စကားပြောလိုက်တဲ့အတွက်နံပါတ်1မိမိရဲ့တရားတွေလျော့ကျသွားတယ်မိမိအမှတ်တွေလွတ်သွားတယ်တတိတမာရီတွေလျော့သွားတယ်အဲကိုယ်စကားပြောလို့မို့ဘေးကကြားသွားလို့ရှိရင်လည်းဘေးအတွက်အကြီးအကျယ်နှောက်ယှက်ဖြစ်သွားတယ်ဒါကြောင့်သူတစ်ပါးကိုလည်းနှောက်ယှက်မဖြစ်ရအောင်စကားကိုအရေးမကြီးပဲနဲ့အမတန်ရေးမကြီးပဲနဲ့တရားနဲ့မပတ်သက်ဖက်နဲ့အကျိုးရှိတဲ့စကားလည်းမဟုတ်ဖက်နဲ့မလိုအပ်ဖက်နဲ့အဲမပြောဖို့ဒီမှာစိတ်က သတ်မှတ်ထားတာပေါ့လေဒါကြောင့်ကိုယ်စကားပြောလိုက်တဲ့အတွက်တစ်ဖက်သားမှာအနှောင့်အယှက်ဖြစ်တာတွေရှိတယ်စကားပြောတာမဟုတ်ဘူးကိုယ်ထားလိုက်တဲ့အတွက်ကိုကိုလှုပ်ရှားလိုက်တဲ့အတွက်ကိုရေးတောက်လိုက်တဲ့အတွက်တခုခုပေါ့လေကိုရဲ့လှုပ်ရှားပြုမှုမှုကြောင့်တစ်ဖက်သားမှာဒုက္ခရောက်တဲ့အနှောက်အယှက်ပေးတဲ့တတိသမารီကိုအနှောက်အယှက်ပေးတဲ့ကိစ္စမျိုးအစကားပြောတဲ့နှုတ်အမူအရာရောကိုအပြုမူရောဒါမျိုးတွေကိုကိုကြောင့်မဖြစ်အောင်အထုတတိထားဖို့လိုတယ် အဲဒီနေရာမှာမာသီဆရာတော်ဘုရားကြီးကတော့ဆုံးမထားတဲ့စကားလေးကအမတန်မှတ်သားစရာကောင်းပါတယ်။ဘာလဲဆိုတော့ကိုကသာ သူသူတစ်ပါးကိုတိခံတယ်ဆိုတာမျိုးရှိပါစေတဲ့တိခံရတယ်ဆိုတာမျိုးရှိပါစေတဲ့ကိုကိုသူတစ်ပါးကတိခံရတယ်ဆိုတာမျိုးမရှိပါစေနဲ့တဲ့ကိုကသာသူတစ်ပါးကိုတိခံရတယ်ဆိုတာမျိုးရှိပါစေကိုကိုသူတစ်ပါးကတိခံရတယ်ဆိုတာမျိုးမရှိပါစေနဲ့ဆိုပြီးတော့မာစီဆရာတော်ဘုရားကြီး ဆုံးမထားတယ်အမတန်ကောင်းပါတယ်စကားပြောတာပဲဖြစ်ဖြစ်ကိုမူရာပဲဖြစ်ဖြစ်တစ်ဖက်သားကိုအနှောက်ယှက်မဖြစ်အောင်သတိထားလို့ရှင်ကိုယ့်အတွက်လည်းကောင်းပါတယ်အခြားယောဂီတွေအတွက်လည်းအမတန်မှကောင်းပါတယ်မြတ်စွာဘုရားလက်ထက်ကယဟန်30မြတ်စွာဘုရားထံကကမ္မထံတရားတွေယူပြီးတော့တောเจ้าမှာသွားပြီးတော့တရားအထုတ်ကြအဲတောเจ้าမှာသွားပြီးတရားအထုတ်ကြတာသူတို့ကတညာလုံးထုတ်တယ်တဲ့အဲတပားနဲ့တပားအချင်းချင်းထံလည်းမလာဘဲနဲ့ အထုတ်ကြမယ်ဆိုပြီးတော့သူတို့ဒီလိုဂရိကဝပြုတ်ပြီးတော့တရားတွေမှတ်ကြတာပေါ့လေအဲဒီလိုမှတ်ကြတဲ့အခါရောက်တော့ဒီတညာလုံးသူတို့ကတရားတွေစူးစမ်းမှတ်ကြတာကိုမနေ့ပိုင်းရောက်တော့သူကအိတ်ရှင်စေးလေးကပေါက်လာတယ်ငိုက်လာတယ်အဲဒီလိုငိုက်နေတဲ့အချိန်လေးမှာတော့အမတန်မှတော်ကြီးတဲ့တော်ကြီးတဲ့ဆိုတော့ကြားတွေကလည်းရှိအဲအဲ့ဒီကြားကအဲ့ဒီယဟန်တပါလာပြီးတော့ဆွဲချီသွားတယ်တရက်ချီသွားတယ်နောက်တရက်လာပြီးချီသွားတယ်ယဟန်30တဲ့က ယဟန်၅ပါး၁၀ပါးလောက်သူတို့ပါသွားတယ်ပါသွားတဲ့အခါတော့အဲ့ဒီယဟန်နေသူတို့ကလာပြီနေ့တိုင်းလာခွက်နေ့တိုင်းဆိုလို့ရှိရင်ဥပုပ်ပြုရတာကိုအဲ့ဒီဥပုပ်ပြုတဲ့အချိန်ခါရောက်တော့သူကသတိထားမိတယ်အကြီးဆုံးယဟန်ကသတိထားပြီးတော့ယဟန်နေနဲ့နဲ့နဲ့နဲ့သွားပါလားဘာဖြစ်တာလဲလို့မေးတဲ့အခါတော့ယဟန်နေတဲ့ကြားတွေဆွဲဆွဲပြီးတော့သွားပါတယ်ကြားကက်ကက်ပြီးတော့သွားပါတယ်တဲ့ကြားချီပြီးတော့သွားပါတယ်တဲ့အဲ့ဒီလိုကြားချီခံရတဲ့အခါမှာကြားအကိုက်ခံရတဲ့ယဟန်က တပည့်တော်ကိုကြားကြိုက်ပါပြီသူကတပည့်တော်ကိုကြားကြိုက်ပါပြီကြဲကြပါပါညာစသည်ပေါ့ဒီလိုအတန်လုံးဝအတန်မပြူဘူးတဲ့အဲ့ဒါဘာရွယ်ချက်နဲ့မပြူတာလဲဆိုတော့ကြံတရားအထုတ်နေကြတဲ့ပုံကိုယ်တွေတဲ့ငါအတန်ပြူလိုက်တဲ့အတွက်သူတို့မှာတမာရီတွေအနှောက်ယှက်ဖြစ်သွားမယ်အဲ့ဒီလိုသူတို့အနှောက်ယှက်မဖြစ်ပါစေနဲ့ဆိုပြီးတော့အတန်မပြူဘဲနဲ့အဲ့ဒီကြားရဲ့ပါဇက်ထဲမှာဒီတိုင်းငြင်းပြီးတော့လိုက်ပါသွားကြတယ်တဲ့အဲ့ဒီယဟန်နေဟာ အမတန်မှကြီးကျယ်တဲ့ဒုက္ခကြီးရောက်နေတာတော့မှတစ်ဖက်သားတမာရီမဖြစ်အောင်ဂယုစိုက်ကြတယ်အလေးမူကြတယ်အဲအခုလည်းပဲယောဂီတွေတရားအထုတ်နေကြတဲ့ပုံကိုယ်တွေဟာအဲ့ဒီယဟန်တွေကို အတူယူပြီးတော့တစ်ဖက်သားကိုငါတို့ကြောင့်တမာရီအနှောက်အယှက်မဖြစ်အောင်ဂယုစိုက်မယ်အဲ့ဒီလိုဂယုစိုက်ခြင်းအားဖြင့်သူတစ်ပါးကိုလည်းကုညီရာရောက်တယ်ကိုတရားအတွက်လည်းအနှောက်အယှက်မဖြစ်ဘူးလို့အဲ့ဒီလိုသဘောပေါက်ပြီးတော့ စကားပြောတာအပြုမူတွေတစ်ဖက်သားကအနှောက်အယှက်မဖြစ်အောင်ကြိုးစားနိုင်မယ်ဆိုလို့ရှိရင်မိမိရဲ့တရားဟာပိုးပြီးတော့ကောင်းတဲ့ကောင်းလာမယ်တတိတွေပိုးပြီးတော့ကောင်းတဲ့ကောင်းလာမယ်တမာတိတွေပိုးပြီးကောင်းတဲ့ကောင်းလာမယ်အသိဉာဏ်တွေတဆင့်ပြီးတဆင့်မြင့်မြင့်မြင့်မြင့်လာမယ်တရားတုတ်တက်ခြင်းနဲ့ယောဂီတိုင်းယောဂီတိုင်းဟာကိုယ့်ကိုယ်ကိုပြန်မေးရမယ်ငါစကားပြောတဲ့ ငါစကားပြောနေရတာကိုပြောနေသေးသလားစကားပြောပြသေးသလားလို့ဒီလိုမေးရပြောပြနေသေးရင်ပြောစကားပြောတာမှာပြောနေသေးရင်ကိုယ့်ကိုအပြောတွေရှော့ရမယ်စကားပြောတာတွေရှော့ရမယ်အဲဒီလိုဆိုရင်စကားတရားတွေတိုးတက်လာမှာဒါနံပါတ်1အကြောင်းနံပါတ်3အကြောင်းအနေနဲ့ကတော့မြတ်စွာဘုရားကနေဒါရဏနေဒါရမတာတဲ့အိမ်နေမှုနဲ့မပြောရဘူးတဲ့အိမ်အိမ်နေရတာနဲ့မပြောရဘူးအိမ်နေမှုနေရမယ်တဲ့ယောဂီတွေမှာဒီကဒီမှာဆိုလို့ရှိရင်တော့အိတ်ချိန်သူတတ်မှတ်ထားတာရှိရပါပေါ့လေ အဲ့ဒီအိတ်ချိန်အိတ်ပေါ့လေကြံချိန်မှာဆိုလို့ရှိရင်တော့တရားကိုကြိုးစားပြီးမှတချို့ယောဂီတွေကတော့ပြောကြတယ်အဲထိနာမိတ်တာအိတ်ငိုက်နေတယ်တဲ့အဲ့ဒီအိတ်ငိုက်နေတာကိုတော်တော်တိုက်ခတ်ရပါတယ်ဘယ်ချိန်ဒီမှာအဲ့ဒီထိနာမိတ်တာ ਨੇ တိုက်ခတ်ရတာများတယ်လို့ဆိုလို့ရှိရင်တဲ့အဲအစာစားပြီးတဲ့အချိန်လေးတဲ့အဲနောက်ပြီးတော့နောက်ဆုံးထိုင်တဲ့အချိန်တဲ့အဲ့ဒီအချိန်မှာဆိုလို့ရှိရင် အဲ့ဒီအိတ်ချင်မှုထိနာမိတ်တာနဲ့အမန္တမှာတိုက်ခတ်ရပါတယ်တဲ့အဲ့ဒီလိုပြောကြတယ်အဲ့တော့ယောဂီတို့အိတ်ချိန်မှာဆိုလို့ရှိရင်တော့ဒါအိတ်ချိန်တတ်မှတ်ထားတဲ့အချိန်မှာတော့အမတ်နဲ့အိပ်ပြောအောင်အေးပြီးတော့ကြံတဲ့အချိန်မှာတော့ပေါ့ထိုင်တဲ့အချိန်မှာအဲမအိပ်အောင်ကြိုးစားကြဖို့လိုတယ်တချို့ကထိုင်ရင်အိပ်နေကြတယ်အဲအိပ်နေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တော့တရားကမတိုးတက်နိုင်ပါဘူးတဲ့ဒါကြောင့်အဲ့ဒီလိုထိုင်ရင်နဲ့အိတ်တဲ့ယောဂီမျိုး ရှိနေရင်အဲ့ဒီအိတ်တာတွေကိုမြတ်စွာဘုရားပယ်ဖြောက်ပေးနိုင်မှတရားကတိုးတက်မယ်တဲ့ခုယောဂီတွေဒီမှာရက်60နှစ်လတရားစကန်းဆိုပြီးတော့တရားမှတ်ကြတရားမှတ်ကြတဲ့အခါတော့အိတ်ချိန်သူကပေးထားတာပါပဲအဲ့ဒီအိတ်ချိန်နောက်မအိတ်ခဲနဲ့အာထုတ်တဲ့ယောဂီကတော့ ပါရင်မှပါမှာပေါ့လေအဲ့ဒီလိုအိတ်ချိန်နဲ့လုံးဝမရှိဘဲနဲ့လဲလျောင်းပြီးတော့မလုံးဝမအိပ်ဖဲနဲ့တရားအထုတ်ကြတဲ့ပုံကိုယ်တွေဖရာလက်ထက်ကရှိခဲ့တယ်အမတမ်းမကြီးညိုစရာကောင်းပါတယ်အားကျစရာလည်းကောင်းပါတယ်အဲ့ဒီပုံကိုယ်တွေပြောပြရမယ်ဆိုလို့ရှိရင်နံပါတ်1အရှင်သာရိပုတ္တရာနဲ့အရှင်မမောဂလန်နဲ့ဘုရားရဲ့လက်ရတော်ရံလက်ရလက်ဝဲတော်ရံတက္ကတာဝကနှစ်ပါးပါပဲတစ်ပါးကပညာရာမှာအသာဆုံးရှင်သာရိပုတ္တရာကရှင်မောဂလန်ကတကုရာမှာအသာဆုံး အဲ့ဒီပုဂ္ဂိုလ်မထေမြတ်နှစ်ပါးအနှစ်30ပတ်လုံးနဲ့သူတို့ကြောဆန့်ပြီးတော့ကြောဆန့်လဲလျောင်းပြီးတော့ပေါ့မအိတ်ခဲ့ပါဘူးတဲ့ဇင်ညာလျှောက်ပြီးတော့တရားမှတ်တယ်ထိုင်ပြီးတော့တရားမှတ်တယ်ရက်ပြီးတော့တရားမှတ်တယ်အဲ့ဒီဣရိယာပုတ်၃ပါးနဲ့ပဲသူတို့နေပါတယ်တဲ့လဲလျောင်းပြီးတော့မနေတာနှစ်ပေါင်း30ကြာပါတယ်တဲ့အရှင်မဟာကတ္တပဆိုတဲ့ပုဂ္ဂိုလ်ကြီးလည်းရှိပါတယ်သူကအသက်120ရှိပါတယ် ယဟန်ဘဝရောက်တဲ့အချိန်ကစပြီးတော့သူကတညတရက်မှလဲလျောင်းပြီးအိတ်တယ်ဆိုတာမရှိပါဘူးတဲ့အမြဲတမ်းသူကစဉ္ညာလျှောက်တယ်ထိုင်တယ်မတ်တရတဲ့ကြောနဲ့အိတ်ရနဲ့ဆန့်ပြီးအိတ်တယ်ဆိုတာသူလည်းလုံးဝမရှိပါဘူးတဲ့နောက်မထေတပါးကတော့အရှင်နုရုဒ္ဓတဲ့သူကနှစ်ပေါင်း90ကြာတယ်အရှင်ဗတ္တိယတဲ့သူကနှစ်ပေါင်း30ကြာတယ်အရှင်သာရိပုတ္တရာရှင်မောကလန်တို့တို့နှစ်30ကြာတယ် အရှင်သောနာဆိုတဲ့မထေရလည်းရှိတယ်သူကတော့16နှစ်တဲ့အရှင်အာနန္ဒာတဲ့15နှစ်ရှင်အရှင်ရထဘာလနဲ့အရှင်ရာဟုလာက12နှစ်ရှင်ဘာကုလဆိုတဲ့ပုဂ္ဂိုလ်ကလည်းရှိသေးတယ်မထေမြတ်အနာယောဂကင်းတဲ့နေရာမှာသူကအေးတဲ့အသာဆုံးဖြစ်တဲ့ပုဂ္ဂိုလ်ပေါ့အဲ့ဒီပုဂ္ဂိုလ်ကတော့သူကအနှစ်80ကြာတယ်တဲ့လုံးဝမလဲလျောင်းဘူးတဲ့အဲလဲလျောင်းပြီးမအိပ်ဘူးတဲ့တရားမလဲလျောင်းမနဲ့ ထိနာမိတာကိုသူတို့နိုင်တာပေါ့လေထိနာမိတာကိုနိုင်အောင်တိုက်ကြတာအဲ့ဒီမထေရီကအမတန်မအားကြစရာကောင်းပါတယ်တူယူစရာလည်းကောင်းပါတယ်အဲ့ဒီမထေရီလောက်ကိုကမကြိုးစားနိုင်တော့သူတို့လိုသူတို့ကိုအားကြပြီးတော့ဒီအချိန်တရားအတိုင်းအချိန်စည်းကမ်းအတိုင်းပေါ့လေကြိုးစားပြီးမှတ်နိုင်ကြရင်တရားတွေတိုးတက်မှသိကြပါတယ်အဲအဲ့အဲ့ချိန်မှာတော့မအိတ်ခင်မှာလည်းအမှတ်နဲ့အိတ်ထားတဲ့ခါမှာလည်းပဲအမှတ်နဲ့ထအဲဒီထိုင်ထိုင်ပြီးမှတ်နေတဲ့အချိန်ခါမျိုးမှာတော့ အဲဌိနမိတ်တာငါအလွမ်းမခံဘူးဌိနမိတ်တာရဲ့အနိုင်ကိုငါမခံဘူးဌိနမိတ်တာကိုငါအနိုင်ယူမယ်လို့ဝရိယကိုတင်းပြီးတော့မှတ်လိုက်လို့ရှိရင်ယောဂီတွေတရားတိုးတက်လာမှာသိကြပါတယ်။ထိုင်နေတဲ့အချိန်ခါမှာဌိနမိတ်တာကိုနိုင်ခြင်းတော့ကြောင်လေးတစ်ကောင်မွေးထားဖို့လိုတယ်။ကြောင်ဆိုတာကဒီကြောင်ရှိလို့ရှိရင်ကြွက်တွေမလာဝင်ဘူးလို့ဆိုတာကိုကြောင်ကိုကြွက်ကကြောက်တာ။ဒါကြောင့် ကြောင်ဆိုတာကတော့ဝရိယဆိုတဲ့ကြောင်လေးမိမိစိတ်ထဲမှာမွေးထားလို့ရှိရင်ကြွက်နဲ့တူတဲ့ဌိနမိတ်တာတွေပေါ့ဌိနမိတ်တာတွေဌိနမိတ်တာဆိုတဲ့ကြွက်တွေမလာဝန်းတော့ဒါကြောင့်ကြောင်ဆိုတဲ့ဝရိယလေးမိမိရဲ့စိတ်ထဲမှာဝရိယထက်ထက်တန်တန်လေးနဲ့ပတ်မယ်ဆိုလို့ရှိရင်အဌိနမိတ်တာဆိုတဲ့ကြောင်တွေလာမှာမဟုတ်တော့ဘူးဒါပေမဲ့ကြောင်ဦးတော့ကြွက်မလေးတဲ့ကြောင်ကအိုးနေတဲ့ကြောင်ဆိုလို့ရှိရင်ကြွက်တွေကမကြောက်တော့ဘူးအဲ့တော့မိမိရဲ့ဝရိယဆိုတဲ့ကြောင်ကလေးဟာ အိုးနေတဲ့အားပြော့တဲ့ကြောင်မဖြစ်စေနဲ့တဲ့ဝရိယအားကောင်းကောင်းလေးနဲ့ဖြစ်ရအဲ့ဒီလိုဆိုလို့ရှိရင်ဌိနမိတ်တာဆိုတဲ့ကြွက်တရားကြောက်ပြီးပြေးပါလိမ့်မယ်တဲ့အဲ့တော့ယောဂီတွေကြောင်တကောင်တန်တန်မာမာကြောင်တကောင်ကိုစီကိုစီမွေးထားကြဖို့လိုတာပေါ့လေနောက်နံပါတ်၄ခုမြောက်အကြောင်းကတော့နသင်္ကနိကာရမတလူအဖော်နဲ့မပြောပါနဲ့ လူဟောနဲ့မပြောပါနဲ့ဆိုတာတယောက်ရှိလို့ရှိရင် နောက်တယောက်နဲ့သူကရှိမှပြောနိုင်တာအဲ့လိုမပြောပါနဲ့နဲ့နောက်တယောက်မရှိလဲပြောနိုင်အောင်ကြိုးစားပါတဲ့နောက်တယောက်နဲ့သွားပြီးစကားပြောတယ်နောက်တယောက်နဲ့သွားအချင်းကုန်တယ်သူနဲ့နေသူနဲ့နေရမှာပြောတယ်အဲ့လိုအဖော်နဲ့မပြောပါနဲ့တဲ့တကူနဲ့ပြောနိုင်အောင်ကြိုးစားပါတဲ့အဖော်နဲ့ပြောလို့ရှိရင်လူအဖော်နဲ့မပြောနဲ့ နောက်တကိုယ်တည်းပြောင်းလဲအောင်ကြိုးစားတကိုယ်တည်းနေတဲ့အခါမှာလူအပေါ်တော့မရှိပါဘူးတကိုယ်တည်းနေပါတယ်ဒါပေမဲ့အဲ့ဒီတကိုယ်တည်းနေပဲနေပေမဲ့လည်းသူကကိလေသာအပေါ်တွေနဲ့ပျော်နေလို့ရှိရင်လေဒါတရားဆုံးယုံနေအောင်မှာပဲအဲ့တော့တကူတဲ့နေယုံနဲ့တည်းမပြီးဘူးကိလေသာအဖို့လဲကင်းအောင်နေရမယ်တဲ့အဲ့ဒီလိုကိလေသာအဖို့လဲကင်းမယ်ဆိုလို့ရှိရင်တရားတိုးတက်မယ်နံပါတ်5အကြောင်းကတော့ ဆုံးမလွယ်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့ဆုံးမလွယ်တဲ့ပုဂ္ဂိုလ်ဆိုတာဒီလောကမှာသီလမရှိတဲ့ပုဂ္ဂိုလ်ကိုသီလနဲ့ပတ်သက်တဲ့စကားသွားပြောရင်အဲ့ဒီပုဂ္ဂိုလ်ကသူ့မှာသီလမရှိတဲ့အတွက်သီလနဲ့ပတ်သက်ပြီးတော့သူ့မှာဝမ်းသာကျေနပ်မှုသီလပြည့်စုံမှုသူ့မှာမတွေ့ရဘူးသီလပြည့်စုံမှုလည်းမတွေ့ရဘူးသီလနဲ့ပတ်သက်ပြီးတော့ဝမ်းသာကျေနပ်စရာပီတိတောမနပီတိပါမောစပေါ့လေဒီလိုခံစားချက်လေ သူ့မှာမတွေ့ရဘူးဒါကြောင့်အဲ့ဒီသီလမရှိတဲ့ပုဂ္ဂိုလ်ကိုသွားပြီးတော့သီလနဲ့ပတ်သက်တဲ့စကားပြောလို့ရှိရင်သူ့အတွက်ကောင်းတဲ့စကားမဟုတ်ဘူးတဲ့အဲ့ဒီလိုပါပဲတဲ့သီလရဲ့သီလနဲ့ပတ်သက်တဲ့စကားတတ္ထာနဲ့ပတ်သက်တဲ့စကားတတ္ထာနဲ့ပတ်သက်တဲ့စကားသီလနဲ့ပတ်သက်တဲ့စကားသရသီလတုတ္တနဲ့ပတ်သက်တဲ့စကားနောက်သရသီလတုတ္တစာကနဲ့ပတ်သက်တဲ့စကားပညာနဲ့ပတ်သက်တဲ့စကားအဲ့ဒီ၅မျိုးမရှိတဲ့သူကို အဲသရဏနဲ့ပတ်သက်တဲ့စကားသီလနဲ့ပတ်သက်တဲ့စကားသုတနဲ့ပတ်သက်တဲ့စကားစာကနဲ့ပတ်သက်တဲ့စကားပညာနဲ့ပတ်သက်တဲ့စကားတွေတွားပြောရင်သူ့အတွက်ဒါတွေကမကောင်းတဲ့စကားတွေပဲဖြစ်ပါတယ်တဲ့အဲ့ဒီပုဂ္ဂိုလ်မှာကအဲ့ဒီတရား၅မျိုးသရသီလသုတစာကပညာဆိုတဲ့တရား၅မျိုးရှိနေရင်တော့အဲ့ဒီပုဂ္ဂိုလ်ဟာသူ့မှာ အဲ့ဒီတရားတွေပြည့်စုံနေတယ်အဲ့ဒီတရားပြည့်စုံတဲ့အတွက်သူ့မှာပီတိပါမောက္ခတွေခံစားနေရတယ်ဒါကြောင့်သူကအဲ့ဒီလိုစကားမျိုးလာပြောပြီဆိုလို့ရှိရင်သူ့အတွက်အမတန်ကောင်းတာပဲအမတန်သူ့အတွက်နာကျင်စရာနားထောင်ကျင်စရာစကားဖြစ်တယ်နာမခါဘူးနဝင်းချိုတယ်အဲ့ဒီခုနငါးမျိုးမရှိတဲ့ပုံကိုသွားပြောရင်အဲ့ဒီပုံကိုအတွက်ဒါနားခါတဲ့စကားတွေဖြစ်တာပေါ့စကားကောင်းမဟုတ်တော့မကောင်းတဲ့စကားတွေဖြစ်သွားတယ်တဲ့ဥပမာအားဖြင့်ခံတွင်းပြက်နေတဲ့လူတယောက်ပေါ့ခံတွင်းပြက်နေတဲ့လူတယောက်ဘယ်လောက်ကောင်းတာ ကျွေးပြီမဲ့လည်းသူ့အတွက်မကောင်းပါဘူးကောင်းတဲ့အစားချိုးတာကျွေးလည်းမချိုးဘူးအဲခံတွင်းကောင်းနေတဲ့ပုံကိုယ်ဆိုလို့ရှိရင်တော့ဘာကျွေးကျွေးသူကကောင်းတာပဲသူ့အတွက်အဲ့တော့ခံတွင်းပြက်နေတဲ့သူအတွက်ဆိုလို့ရှိရင်အစာတွေကဘာမှမကောင်းခံတွင်းကောင်းနေတဲ့ပုံကိုယ်အတွက်ဆိုလို့ရှိရင်ကောင်းတယ်တဲ့ဒါကြောင့်ဒီဆုံးမလွယ်တဲ့စကားရှိသူ ဖြစ်ရမယ်တဲ့တရားနဲ့ပတ်သက်တဲ့သီလနဲ့ပတ်သက်တဲ့ ဒါသီလတုဒ္ဒနဲ့ပတ်သက်တဲ့စာကနဲ့ပတ်သက်တဲ့ပညာနဲ့ပတ်သက်တဲ့စကားတွေပြောလာလို့ရှိရင်မိမိကလူလူလားလားနဲ့လူချင်းတဲ့စိတ်ရှိရမယ်လက်ခံရင်တဲ့စိတ်ရှိရမယ်လက်ခံနိုင်ရမယ်တဲ့တစ်ဖက်ကျန်တော့တဲ့ဒီချက်လက်ကလည်းပဲနောက်တစ်ချက်နဲ့ကျန်တော့တာဆိုတော့ဆုံးမလိုတာနဲ့ပတ်သက်ပြီးတော့နမူနာအတူယူစရာကောင်းတဲ့ပုံကိုယ်တွေတော့ရှိသေးတာပေါ့ဒါပေမဲ့ချင်းမရှိတော့မပြောတော့ဘူးရှင်သာရိပုတ္တရာတဲ့ခုနှစ်နှစ်အရွယ်ကိုရင်လေးကပြောတာကိုနားထောင်တယ်ဟောရှင်ပုတ္တိလာတဲ့တကယ်စာတတ်ပုဂ္ဂိုလ်ကြီးပဲခုနှစ်နှစ်အရွယ်ကိုရင်လေးက အဲဆုံးမတဲ့ဟာကိုသူလက်ခံတဲ့အဲ့ဒါကြီးအမတန်ကြည့်စရာကောင်းတဲ့အကြောင်းတွေပါပဲအဲ့ဒီလိုပဲယောဂီတွေဟာဒီမှာကမ္မထမ်းဆရာကပဲဖြစ်ဖြစ်အခြားကူညီတဲ့ယဟန်တော်တွေကပဲဖြစ်ဖြစ်လူအပ်တဲ့ခုနတရားတုတ်တရားတုတ်တဲ့ကြောင့်အတွက်ကူညီလာတဲ့အခါအကြံပေးလာတဲ့အခါညွှန်ကြားလာတဲ့အခါဟောငါတို့အပေါ်တရားတုတ်တဲ့စီစဉ်နဲ့တကယ်စေတနာကောင်းနဲ့ပြောနေတာပဲလို့အဲ့ဒီလိုနားလည်ပြီးတော့ကောင်းတဲ့အကြံပေးတာတွေညွှန်ကြားတာတွေကိုလိုက်နာနိုင်မယ်ဆိုလို့ရှိရင်တရားတုတ်တပါမယ်တဲ့ဒါကြောင့်အဲ့ဒီအချက်ကိုလည်း မိမိတို့တဏ္ဍာမှာပြည့်စုံအောင်ကြိုးစားဖို့လိုပါတယ်နောက်ဆုံးအချက်ကတော့မိတ်ဆွေကောင်းရှိရမယ်တဲ့မိတ်ဆွေကောင်းအမိကောင်းရှိလို့ရှိရင်မိမိရဲ့တရားဟာတိုးတက်ပါတယ်တဲ့ဒီမှာဆိုလို့ရှိရင်တော့နံပါတ်1မာစီဆရာတော်ဘုရားကြီးဤအတိုင်းညွှန်ပြနေတဲ့ပဏိတာရမဩဝါဒစရိယဆရာတော်ဘုရားကြီးရှိတယ်ဒါတကယ်အမိကောင်းမိတ်ဆွေကောင်းပါပဲနောက်သူ့ရဲ့တပည့်ကမ္မထန်ဆရာတွေရှိတယ်၊ကုညီတဲ့ယဟန်တော်တွေရှိတယ်အဲ့ဒီပုဂ္ဂိုလ်တွေအကုန်လုံး ယောဂီတွေအတွက်မိတ်ဆွေကောင်းလေးကြီးတွေမိတ်ဆွေယောဂီတွေကိုတရားအမတမ်းမှတိုးတက်စေခြင်းနဲ့တရားမတိုးတက်ဖို့ရအနှောက်အယှက်ဖြစ်မဲ့ဟာတွေကိုသူတို့ကသတိပေးခြင်းနဲ့ဖယ်ရှားပေးခြင်းနဲ့တရားအားလုံးကိုစီကိုစီရကြစေခြင်းနဲ့ဒါကြောင့်အဲ့ဒီပုံကိုယ်တွေကမိမိတို့အတွက်မိတ်ဆွေကောင်းတွေပဲအဲ့ဒီမိတ်ဆွေကောင်းတွေမိမိတို့အဲသူတို့ပြောတာတွေသတိပေးတာတွေအဲအဲ့လိုပုံကိုယ်တွေကိုသူတို့ပြောတာကိုလည်းမိမိကရိုးသေးသေးလေးလေးစားစားလိုလိုချင်ချင်နဲ့ နာယူမယ်လိုက်နာမယ်အဲ့ဒီပုဂ္ဂိုလ်တွေကိုမှီဝဲစိတ်ကပ်မယ်ဆိုလို့ရှိရင်မိမိတို့တရားတိုးတက်မှသိကြပါတယ်တဲ့ဒါကြောင့်တရားတိုးတက်ကျင်ရတဲ့ယောဂီတွေအဲ့ဒီ6မျိုးသောအချက်လက်တွေကိုကိုစီကိုစီကြိုးစားပြီးတော့မိမိတို့ရဲ့တရားတွေတိုးတက်အောင်ကြိုးစားနိုင်ရတဲ့ယောဂီတွေဖြစ်ကြပါလိမ့်